ဆာလံကျမ်းခန်းကြီး150အငယ်1မှ3တန်ရှင်းရာဌာနတော်၌ဘုရားသခင်ကိုချီးမွမ်းကြလော့ဘုံတော်ထင်ရှားရာကောင်းကင်မျက်နှာချက်ပေါ်မှာချီးမွမ်းကြလော့ထူးဆန်းသောတကူတော်များကြောင့်ဘုရားသခင်ကိုချီးမွမ်းကြလော့အလွန်တရာကြီးမြတ်တော်မူခြင်းရှိသည့်အတိုင်းချီးမွမ်းကြလော့တဘိုးမှုတ်လျက်ဘုရားသခင်ကိုချီးမွမ်းကြလော့တယောနှင့်ဆောင်းကိုတီးလျက်ချီးမွမ်းကြလော့ အငယ်၄မှ6ပတ်တာတီးလျက်ကခုံလျက်နှင့်ချီးမွမ်းကြလော့ကျိုးနှင့်ပြည့်စုံသောဒုရိယကို တီးလျက်နှဲခရာကိုမှုတ်လျက်ချီးမွမ်းကြလော့အတန်ကျဲသောတန်လွင်ကိုတီးလျက်ချီးမွမ်းကြလော့အကြီးဆုံးသော လင်းကွင်းကိုလည်းတီးလျက်ချီးမွမ်းကြလော့အသက်ရှိသောသူအပေါင်းတို့သည်သာဝရဘုရားကိုချီးမွမ်းကြစေဟာလေလုယာဒါဝိမင်းကြီးနှင့် ရှင်အာသအဆရှိသောပရောဖက်များတို့သည် 西银一条道，三蓝江边沿。